ခန်းကြီး24အငယ်1မှ14တက္ကိယကိုခုဒသမလ10ရက်နေ့တွင်တပန်သာရပြည့်နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားဤမည်သောနေ့ယခုနေ့ရက်ကိုမှတ်လော့ယခုနေ့၌ဘာဘူးလုံရှင်မြင်းသည်ယေရုရှလင်မြို့ကို ဝိုင်းထားစပြု၏ပုံကန်တက်သော အမျိုးအားလည်းပုံစကားသည်ဟုသော အရှင်သာရဘုရားမိန်တော်မူသောစကားကိုဆင့်ဆိုရမည်မှာ အိုးခင်းကိုမိဖို့၌တင်ထား၍ရေကိုလောင်းလောအမဲတန်တဲ့များကောင်းသောအတစ်တို့ကိုဆုထား၍ပေါင်းပကုံးအဆရှိသော အကောင်းဆုံးသောအယိုးတို့ကိုအိုးခင်း၌အပြည့်ထက်လောသို့အကောင်းဆုံးတို့ကိုယူပြီးလျှင်အယိုးအချို့တို့ကိုအိုးခင်းအောက်မှပုံ၍အိုးခင်းထဲမှအယိုးတို့ကိုချက်စေခြင်းဟံကြက်ကြက်ဆူစေလောဤအမှု၌ အရှင်ထာဝရဘုရားမိန့်တော်မူသည်ကားလူအသက်ကိုတတ်တတ်သောမြို့တန်ကြီးတက်၍ရှိသေးသောအိုးခင်းသည်အမင်္ဂလာရှိ၏တားဒစ်တို့ကိုတစ်ခုနောက်တစ်ခုထုတ်လော့စည်ရည်တံမပြုနှင့်အကြောင်းမူကားထိုမြို့တတ်သောသူ၏အသွေးသည်မြို့အလယ်၌ရှိ၏ထိုအသွေးကိုမြေမုံနှင့်ဖုံးခြင်းဟံမြေပေါ်မှာတွန်းသည်မဟုတ် ရှင်းလင်းသောကြောက်ပေါ်မှာ တင်ထားပြီးငါသည်လည်းအပြစ်ဒဏ်ပေးမိကြောင်း ဒေါသအမျက်ထွက်စေခြင်းဟံထိုအသွေးကို မဖုံးဘဲရှင်းလင်းသောကြောက်ပေါ်မှာတင်ထားပြီဤအမှု၌အရှင်သာရဘုရားမိန့်တော်မူသည်ကားလူအသက်ကိုတတ်တတ်သောမြို့သည်အမင်္ဂလာရှိ၏ကြီးစွာသောမိဖုံကိုငါစီမည်ထင်းများကို ပုံထား၍မိရှုလော အမဲသာလျှော့၍မြိန်စွာသောစားပွဲဖြစ်စေလောအယိုးတို့ကိုလည်းကျွန်းစေ ထိုနောက်အဘယ်အရာမျှမပါဘဲမိခဲပေါ်မှာတင်ထားလော့ခြေဒီပူ၍မိတောက်စေအိုးကင်း၌ပါသောအညစ်အကြေးကိုအရေးကြို၍တန်ကြီးကုန်စေကြိုးစား၍ပင်မန်းတော်လဲများစွာသောတန်ကြီးမထွက်တတ်မိအားဖြင့်မကုန်တတ်တင်းဤအညစ်အကြေး၌အာရမအမှုပါ၏ငါဆေးကြော၍တင်းဒီဆေးကြောခြင်းကို မခံသောကြောင့်ငါ၏အမျက်အရှိန်သည် သင်အပေါ်သို့မရောက်မချင်းတိုင်အောင်သင်ဤအညစ်အကြေးကို မစေးကြောရငါသာရဖျားပြောပြီး ပြောသည့်အတိုင်းငါပြု၍ပြည့်စုံစေမည်နောက်သို့မဆုတ်မနှမျောနောင်တမရသင်ကြင်ကြံပြုမှုသည်မြအတိုင်းငါစီရင်မည်ဟုအရှင်သာရဖျားမိန့်တော်မူ၏အငယ်၅မှ24တဖန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍ အချင်းလူသားတင်ကြည့်ရှုလိုပွေသော သူကိုငါသည်ဒဏ်ခတ်၍ပယ်ရှားမည်တို့ရတွင်တင်သည်ငိုကြွေးမြည်တမ်းခြင်းကိုမပြုရမျက်ရည်မကျရတိုးတိုးညီးတွားလော့တေသောသူအတွေ့မြည်တမ်းခြင်းကိုမပြုနှင့်ခေါင်းပေါင်းပေါင်း၍ခြေနှင်းကိုစီးလော့နှုတ်ကိုမဖုံးနှင့်ဆင်းရဲသောသူ၏အစာကိုမစားနှင့်ဟုမိန်တော်မူ၏ထိုသောငါသည်နာနှင့်အချိန်၌လူများတို့အားကြားပြော၏ ညဦးချိန်၌ငါခင်မွန်းသည်သေ၏မှားထားတော်မူသည့်အတိုင်းနက်ဖြန်နန်းနှင့်မှငါပြု၏လူများတို့ကလည်းဤသို့တင်ပြုသောအမှုသည်ငါတို့နှင့်အဘယ်သို့ဆိုင်သနည်းငါတို့အားမပြောသလိုဟုငါအားမေးကြသောငါကဒါရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အရှင်သာရဖျား၏အမိန်တော်ကိုဤဒေလံအမျိုးအားဆင့်ဆိုရမည်မှာငါ၏တန်ရှင်းရဌာန တင်တို့စွမ်းတတိအထုအမြတ်တင်တို့ကြိရှုလိုပွေသောအရာအလုံးနှမျောသောအရာကိုငါရှုတ်ချမည်တင်တို့ဖွားမြင်သောသားသမီးတို့သည်ဓာဖြင့်ဆုံးကြလိမ့်မည်ထိုအခါတင်တို့သည်ငါပြုတကဲ့သို့ပြုရကြလိမ့်မည်နှုတ်ကိုမဖုံးဆင်းရဲသောသူ၏အစာကိုမစားရကြခေါင်းပေါင်းပေါင်း၍ခြေနှင်းကိုစီးရကြလိမ့်မည်ငိုကြွေးမြည်တမ်းခြင်းကိုမပြုရကြ ကိုယ်အပြစ်ကြောင့်ပိန်ကြုံ၍တယောက်ကိုတယောက်ညီးတွားရကြလိမ့်မည်ထိုတို့ရေစရေလသည်တင်တို့အားပုပ္ပနမိတ်ဖြစ်ရ၏သူပြုသည်မြအတိုင်းတင်တို့သည်အမှုရောက်သောအခါပြု၍ငါသည်သာရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်အငယ်25မှ29အချင်းလူသားတင်ဤအမှုမူကားသူတို့အစွမ်းတတ္တိဝါကြွားเสียဘုံ ကြည့်ရှုလိုပွေသောအရာစိတ်ဆွဲလန်းသောအရာကို၎င်းသားသမီးတို့ကို၎င်းငါပယ်ရှားသောအခါလွတ်သောသူစုံတယောက်သည်တင်ရှိရာသို့ရောက်လာ၍ကြားပြောလိမ့်မည်ထိုအခါလွတ်သောသူနှင့် တွေ့သည်ဖြင့်တင်ဤနှုတ်ပွင့်လိမ့်မည်စကားမပြောဘဲနေခြင်းလွန်၍ဟောပြောရလိမ့်မည်ထိုတို့တင်သည် သူတို့အားပုပ္ပနမိတ်ဖြစ်၍ငါသည်သာရဖျားဖြစ်ကြောင်းကို သူတို့ သိရကြလိမ့်မည်ဟုမိန့်တော်မူ၏။